အခန်းကြီး9အငယ်1မှ30ထိုအခါဣဒရေလအမျိုးအနွယ်အပေါင်းတို့သည်ဒါဝိရှိယာဟေဗြုန်မြို့သို့လာ၍ကျွန်တော်တို့သည်ကိုရောအယူကိုရောအသားဖြစ်ကြပါ၏အထက်ကရှောလူသည်ကျွန်တော်တို့၌ရှင်မြင်ဖြစ်သောအခါကိုရောသည်ဣဒရေလအမျိုးကိုဆောင်သွားလျက်တွင်ပြန်လျက်နေတော်မူပြီးဒါဝရဖျားကလည်းတင်ဒီငါ၏လူဣဒရေလအမျိုးကိုလှုပ်ကြွေးအုပ်ဆိုးရမည်ဟု ကိုရောအားမိန်တော်မူပြီဟုလျှောက်ဆိုကြ၏ထိုသို့ဣဒရေလအမျိုးအသက်ကြီးသူ အပေါင်းတို့သည် ရှင်မြင်ရှိရာဟေဗြုန်မြို့သို့ ရောက်လာလျင်ဒါဝိဒ်မင်းကြီးသည် ဟေဗြုန်မြို့၌ဒါဝရဖျားရှိတော်မှသူတို့နှင့်မိတ္တဟာယဖွဲ့သည်ဖြင့်သူတို့သည်ဒါဝိဒ်ကိုဗိသိက်ပေး၍ဣဒရေလရှင်မြင်အရာ၌ချီးမြှောက်ကြ၏ ဒါဝိဒ်သည်နန်းထိုင်သောအခါအသက်30ရှိ၏အနှစ်40ဆူးဆန်လေ၏ဟေဗြုန်မြို့၌နေ၍ယူဒပြည်ကို9နှစ်နှင့်6လမင်းပြု၏ယေရုရှလင်မြို့၌နေ၍ယူဒပြည်နှင့်ဣဒရေလပြည်တလျှောက်လုံးကိုအနှစ်33နှစ်မင်းပြု၏တပန်းရှင်မင်းသည်မိမိလူတို့ကိုခေါ်၍ပြည်သားရင်းယေဘူးတိလူတို့ရှိရာယေရုရှလင်မြို့သို့ခြီးသွားလျင် သူတို့ကတင်းဒီဤမြို့တဲသို့မဝင်ရ မျက်စိကန်းသောသူနှင့် ခြေဆင့်သောသူတို့ကလည်း၊ဒါဝိဒ်သည်ဤမြို့ထဲသို့မဝင်ရဟုဆိုကာမျှနှင့်သင့်ကိုဆီးတားလိမ့်မည်ဟုဆိုကြ၏။သို့ရာတွင်ဒါဝိဒ်သည်ဒါဝိဒ်မြို့တည်းဟူသောဇိအုန်ရဲတိုက်ကိုတိုက်ယူလေ၏။ထိုနေ့၌ဒါဝိဒ်က၊အကြင်သူသည်ယေဗုသိလူတို့ကို တိုက်ဖျက်ပြီးမှ၊ကျုံးကိုလွန်၍ဒါဝိဒ်သည်ဤနေရာသို့မဝင်ရဟုဒါဝိဒ်အသက်ကိုမုန်းလျက်ပြောဆိုသောမျက်စိကန်းနှင့် ခြေစွန့်သောသူတို့ကိုလှုပ်ကြံ၏ထိုသူသည်ဘိုလ်ချုပ်ဖြစ်စေဟု အမိန်တော်ရှိသည့်အတိုင်းဇေရုယသားယွာဘသည်အဝုတက်၍ဘိုလ်ချုပ်အရာကိုခံရ၏ထိုနောက်ဒါဝိဒ်သည်ရဲတိုက်၌နေ၍ဒါဝိဒ်မြို့ဟုသောအမည်ဖြင့်သမုတ်လေ၏မိန်လောအရာပတ်လည်၌၎င်း အတွင်းဘက်၌၎င်းတီဆောက်လေ၏ဒါဝိဒ်သည်တိုးပွား၍အာကြီးသဖြင့်ကောင်းကင်ဘုရားရှင်ဘုရားသခင်သာရဘုရားသည်သူနှင့်အတူ ရှိတော်မူ၏အငယ်7မှ16တူရူမင်းကြီးဟိရန်ဒီတန်တမန်နှင့်တကွအာရစ်တတာလက်သမားပယံသမားတို့ကိုဒါဝိဒ်ထံသို့ဆေလွတ်၍သူတို့သည်နန်းတော်ကိုတိဆောက်ကြ၏ဒါဝရဖျားသည်ဒါဝိဒ်ကိုဣဒရေလရှင်မင်းအရာ၌ခံထားတော်မူကြောင်းနှင့်မိမိလူဣဒရေလအမျိုးဖို့အလို့ငှာနိုင်ငံကိုချီးမြှောက်တော်မူကြောင်းကို ဒါဝိဒ်သိမြင်၏ဒါဝိဒ်သည် ဟေဗြုန်မြို့မှ ပြောင်းသောနောက်ယေရုရှလင်မြို့သူမယားကြီးမယားငယ်တို့ကိုထပ်၍တင်းယူသဖြင့်သားသမီးများတို့ကို မြင်လေ၏ယေရုရှလင်မြို့၌ဒါဝိဒ်မြင်သောသားတို့အမိကားရှမွာရှောဘတ်နာသန်ရှောလမုန်ဣဘဟာအေလိယွနေဖက်ယာဖျာအေလိရှမာအေလိယဒတ်အေလိဖလက်တီ အငယ်16မှ25ဒါဝိဒ်ကိုဗိသိက်ပေး၍ဣဒရလရှင်မြင်းအရာ၌ခန့်ထားကြောင်းကိုဖိလိတိလူတို့သည်ကြားလျှင်ထိုလူအပေါင်းတို့သည်ဒါဝိဒ်ကိုရှာ၍လာကြ၏ထိုသတင်းကိုဒါဝိဒ်သည်ကြားသောအခါရဲတိုက်သို့တွား၏ဖိလိတိလူတို့သည်လာ၍ရေဖိန်ကျိုက်၌အနှံ့ပြားနေကြ၏ဒါဝိဒ်ကလည်းအကျွန်ုပ်သည်ဖိလိတိလူတို့ရှိရာသို့တွားရပါမည်လောအကျွန်ုပ်လက်၌အတော်မည်လောဟု ထာဝရဘုရားကိုမေးလျှောက်လျှင်၊ထာဝရဘုရားကသွားလော့။ငါသည်ဖိလိတ္တိလူတို့ကိုသင့်လက်သို့ဆက်ဆက်အပ်မည်ဟု မိန့်တော်မူသည်အတိုင်း၊ဒါဝိဒ်သည်ဗာလဗေရဇိမ်မြို့သို့သွား၍သူတို့ကိုလုပ်ကြံပြီးမှ၊ထာဝရဘုရားသည် ရေထ၍ဖြိုဖျက်သကဲ့သို့၊ငါ့ရန်သူတို့ကိုငါ့ရှေ့မှာဖြိုဖျက်တော်မူပြီဟုဆိုလျက်၊ထိုအရပ်ကိုဗာလဗေရဇိမ်အမည်ဖြင့်တွင်စေသတည်း ထိုအရ၌ဖိလိတိလူများပစ်ထားသော ရုပ်တုများကိုဒါဝိဒ်နှင့်သူ၏လူတို့သည်ရှင်းရှင်းဖျက်ဆီးကြ၏တဖန်ဖိလိတိလူတို့သည်လာ၍ရေဖိန်ကျိုင်း၌အနှံ့ပြားနေကြ၏ဒါဝိဒ်သည်လည်းမေးလျှောက်သောသာရဘုရားကတဲ့တဲ့မတဲ့ရသူတို့နောက်သို့ဝမ်း၍ပိုးစာတောတစ်ဖက်၌ခြီရမည်ပိုးစာပင်ဖျား၌စစ်ချီတံကို ကြားသောအခါကြိုးစားလုံးထိုအခါသာရဘုရားသည် ဖိလိတိတပ်ကိုလှုပ်ကြံခြင်းငှာတင့်ရှိမှကြွသွားလိမ့်မည်ဟု မိန်တော်မူသည့်အတိုင်းဒါဝိဒ်သည်ပြု၍ဖိလိတိလူတို့ကိုဂေဘမြို့မှသည်ဂါဇေယမြို့တိုင်အောင်လှုပ်ကြံလေ၏